အဲဒီ1360နဲ့ကိုခုတိုးပဲလောက်ပြီးတော့ခုနှစ်28နလခရစ်နှစ်2008ကြာသပတေးနေ့တရားစာတရားစာတရားဟောရင်သုဒ္ဓရာနိကေရဌာနဒုက္ခပေါ့ဒုက္ခဌာနပြပိုက်က ရှင်နာတာကိုရှင်တို့လည်းပဲသမ္မတရားကပြေဟုတ်ကျက်စီဆိုမုန်းဆိုတော်ကပြေဟုတ်သူဘုံဝမပြတ်သားတဲ့မောဟပြေဟုတ်သမတ်ချက်ရှင်ညာချက်ပေါ့ရှိကံချက်ရှိပါလားဆိုတော့မေးရတာနေပြီးဖြစ်ပေါ်လာတဲ့သုတ်တံမှာ ရှင်နာတာကငါတို့သားလေးငါတို့ကမောဟတဲ့ကိုဒီလိုက်ဆက်သမတ်ဆက်ရှိကံကြည့်ရှိတယ်လို့ကြံရှိတယ်ထုတ်တာဘုနာကောင်းပါလေသာဤဘာကသွားရှိတဲ့ပုဂ္ဂိုလ်ကဘုရားဤဘာကပေါ်မှာပြည့်ပြည့်စည်စည်လေး ကိုစည်းအနေနဲ့ပေါ့လေရှိပြီးတော့လေ့လာလို့ရှိရင်ကြံပြည့်စရာတုတ်ကလေးကမကောင်းပါဘူးဒီဆက်အဇိကတုတ်တာလည်းကောင်းပါတယ်နောက်ဒါပြီးသွားလို့ရှိရင်အဇိကတုတ်တာဆက်ဟောရပါမယ်ဒါကမကင်းတဲ့ပုဂ္ဂိုလ်ဟာသမဏေမကင်းတဲ့ပုဂ္ဂိုလ်ဟာသမဏေဖြည်းဖြည်းလေးဆက်အလုံးကိုခံရပြီဆိုရင် ဆုံးရောက်တဲ့သမတေရာကလောဘအလိုလိုက်လို့မဘုံမှာအစပေါ်တယ်သူတဘာဝအရှိစိုးရေကျွလူကြီးရဲ့အနေထားရောက်တဲ့အသည့်စေရနာကလှုံ့ဆော်ပေးလို့အရှိစိုးရေပေါ်ကျွလူကြီးရဲ့အသည့် စိတ်နဲ့ဆက်တဲ့ဆင်းရဲမှုကြီးခံစားရပုံပေါ့။ဆက်ဆုံးပြီးသူကဆင်းရဲချိုးစီပါလေ။စိတ်စီပါဘူးသူကလည်းချိုးစီပါကြီးစိတ်စီပါဘူး။ဒီတော့ကအတူတူပဲကြကြပြီးတော့အဲ့ဒါကြီးလမ်းမလည်နိုင်တော့အောင်ဖြစ်သွားတဲ့အရှိပေါ့ခုကလာပြောမယ်ဆိုလို့ရှိရင်တော့ခုခုစီပွားမှာ မတည်ဘူးဆိုလို့ရှိရင်တော့ရံကဝိဖြစ်လာတဲ့အခါသိနိုင်သိနေရဆိုတော့ဝါဖြစ်တဲ့ဆိုတာဘဝဖြစ်တော့တယ်ရှိရှိသောဘဝကအခုလိုဤမြတ်တဲ့လူဘဝရရှိနိုင်ရဲ့ကုသိုလ်ရိတ်ခံပြီးတော့ဒီလိုအခြေအနေဆိုင်တယ်ဆရာပြသင်္ဃာယနာ၃ပါး ရှိကကိုယ်ပဲအတိုင်းဝိုင်းကြီးမှာဖြစ်လာရတာညမသာတာရီမှာပွေးသာတာရီမှာဆိုလို့ရှိရင်နောက်ဆုံးမှာဥဒိဋ္ဌာရဲ့မဂ္ဂမိကေမတ္တမိကေပတ်သက်တဲ့နည်းဆိုတာပါဥဒိဋ္ဌာကိုပွေးလာတော့ဘုရားမိဘအတိုင်းဝိုင်းကြီးဒီကတော့တရားဆောင်တရားဆောင်တန်ခါကြောင်းလို့ နည်းနည်းပါးပါးသိရနေပြီးတော့လည်းနောက်ကိုသိနေတော့တဲ့အခြေအနေရှိတဲ့အခါမှာရရဲ့ကုံတော်တရားရဲ့ကုံတော်သံဃာရဲ့ကုံတော်ကိုသိတာအထူးသဖြင့်ဆိုးတာကူရဆိုးတာရကောင်းမှကောင်းရတယ်ကောင်းတာကူရကောင်းကောင်းတာကကောင်းမှကောင်းရတယ်ဆိုတော့ကောင်းဆုံးတဲ့ကံတတိမှခံစားရခံစားရတယ်ဆိုတော့ တဝါကအကျဉ်းဆုံးကိုနှုတ်စိတ်ဓာတ်အကျဉ်းဆုံးကိုနှုတ်စိတ်ဓာတ်အကျဉ်းကောင်းပါအပိုင်းရှိရတဲ့ကကျဉ်းဆုံးဖြစ်ဖို့ရန်အတွက်လုံဆောင်ရစေနာဆိုးတွေကျဉ်းကောင်းတွေဖြစ်ဖို့ရန်အတွက်လုံဆောင်ရစေနာကောင်းတွေပါအဲ့ဒါတွေကလည်းအလကားဖြစ်သွားတယ် အဘွားကျိုးပေးနေတော့တတ်တိလက်ကလေးပေါ့ကောင်းစုအမျိုးမျိုးပြုရဲ့စေနာရှင်ဆန္ဒမှာညှို့နှံပြီးတော့ချုပ်ခွက်သွားတယ်အဲ့ဒီစေနာရပဲကောင်းတဲ့စေနာဆိုလို့ရှိရင်စေနာကောင်းဆိုရင်လူဝရှိနေလို့ရှိနေတော့ကုသိုလ်စေနာလူဝတော့ရှိနောက်ဝရှိနေလို့စေနာဆိုနောက်ဝရှိ အပေဝါဖြစ်ခြင်းနဲ့စေနာဆိုအပေဝါဖြစ်ပါတိတ္တဆင်းရဲတဲ့ဇာတရားကြီးအထုတ်လို့အဲဒီဇာတရားကြီးဖြစ်နေတော့ဆုံးဆောင်ရပြင်လာလို့ရတယ်ဆရာဆရာဇမဘုံမှာဖြစ်ပေါ်စိတ်တည်ဖြစ်တဲ့အခါမှာစေရနာမပြတ်တမ်းနဲ့စေရနာကအဆုံးချမဟုတ်ခဲ့တဲ့ ကျုံနာပိုက်ခြားခြင်းကအစပညာတော့အဆုံးချာဖြစ်သွားပြီဆိုလို့ရှိရင်စေတနာနောက်လိုက်ရှိပြီးတော့ပညာကရှိပညာဆိုတာအမှန်တမ်းရှိတော့အောက်တုစေတနာတွေမကောင်းတဲ့ဘဝတွေမပြေရအောင်လို့ဖြစ်စီပြနိုင်တယ်လို့မလိုလဲလိုတဲ့ကုသိုလ်စေတနာလေးလည်းဖြစ်စီပြတော့ ဝိတ္တကုသိုလ်လည်းဖြစ်ခွင့်ရတယ်။အကုသိုလ်လည်းဖြစ်ခွင့်မရဘူးကုသိုလ်လည်းဖြစ်ခွင့်ဝိတ္တကုသိုလ်လည်းဖြစ်ခွင့်မရဘူး။ဝိတ္တကုသိုလ်တွေတော့အချိန်ကောင်းများစွာဖြစ်လာအခုလိုတိသာဘောနဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေဝိရတတိသမာဓိရဲ့အားကောင်းလာပြီဆိုလို့ရှိရင်ကျုံနာပိုင်းခြားခြင်းကအစအတိအရလေးဆင်ကဆင်ကဆင်ကဆင်ကဝတ်ဒီလိုအရှင်ရတာ သိဉာဏ်တွေဖြစ်နေတာအဲဒီအသိဉာဏ်တွေကသူကဝိတ္တကုသိုလ်ကြီးဆိုတော့အဟုတ်ဝိတ္တလည်းငြိမ့်နေပြီးတော့ဝတ္တခါမိအဲအကုသိုလ်ဝတ္တဝတ္တတိရိတာဝတ္တလည်းငြိမ့်နေအမှန်တည်းသိပြီတော့အမှားကြီးကအမှန်တည်းမသိဘူး ကျင်းဝေးသွားတာနဲ့ပဲအမတ်ကြီးကြီးလည်းအလိုလိုဖြစ်ကုန်ရပဲနဲ့ပြောက်ွယ်သွားတာမသိရင်တွေ့ဆိုနိုင်တော့လည်းပဲသိရင်တော့ကျေသွားတာပဲဆာလံသုံးသားတဲ့ဆန္ဒလည်းမရှိတော့ဘူးတွေ့ပါမှဆွဲလောက်မှုဖြစ်တော့မတွေ့ပြီးတော့ဆွဲလောက်မှုလည်းဖြစ်တော့ဘာသာတမ်းကြီးတရားတမ်းကြီးကိုဆွဲလောက်တာလည်းမရှိဘူး လုံနာပိုင်းခြားရှိနေတဲ့ပုဂ္ဂိုလ်တ attva အစွဲအသက်ကောင်းလို့ရှိတယ်ဆိုရင်အစွဲလည်းမရှိတော့ဘူးအဲဒီဆိုရင်လည်းရှင်းနေတာပါအကြောင်းနဲ့အကျိုးသိတော့ဟိုတိုင်းမှာဆိုသိပြီဆိုလို့ရှိရင်ဟိုတိုင်းမှာဆိုမသိရင်ငါတော့အကြောင်းနဲ့ဖြစ်တယ်လို့လို့ဇမာကြီးကပဲဆန့်ကျင်တယ်လို့လို့ဒီလောက ဇမကြီးတယောက်ကဆင်းလို့လူပုတ်ခွာတယ်ဆိုအစွဲရှိအဲဒီအစွဲရှိကြလို့လို့တလို့တလို့ဆိုတဲ့သလိုသလိုရှိနေတာကျောင်းနဲ့အကျိုးနဲ့သူကျောင်းနဲ့သူကျိုးဆက်ဆံပြီးတော့ဖြစ်ပုံကိုကိုယ်သိရပြီဆိုလို့ရှိရင်သစ္စာဝိဒာနိဗ္ဗာန်ကပါဝင်တော့သမ္မောပြိဧကပသရတိလို့ ကျန်ကန်မှာပြထားတဲ့အတိုင်းပေါ့ဒီကျောင်းနဲ့အကျိုးဆက်ဆက်ပြီးတော့ရှင်ကိုကြည့်ရင်လည်းသစ္စာနိဗ္ဗာန်ဉာဏ်ဖြစ်ပွားစေတဲ့ယောဂီပုဂ္ဂိုလ်ဟာအရင်ဉာဏ်ပိုင်းလာတဲ့ပုဂ္ဂိုလ်ဟာသမောသီးနေတာသမောဆိုတာတူတာတူတယ်ဆိုတာသမန်ကျော်သမတူရမဟုတ်ပြင်းပြထန်ထန်တူတာမင်းတို့ရခေါ်တာတူမင်းတို့ ကျိုးဝဲတယ်ဆိုလို့ရှိရင်မပြတ်မသားရှိတာပေါ့ဒီကြောင့်မသားမုံဝွားဝွားဘာရဲ့အကြည့်ကြောင့်ဒီမုံဝွားမှာမပြတ်သားဆိုမုံဝွားမှာဒီဖုံဝွားမပြတ်မသားပါဘူးဒီကိုကြိုက်တော့တောက်လိုက်လို့ရှိရင်တော့တကယ်အမှန်တရားကိုမသိခြင်းနဲ့အဖြစ်လိုခြင်းမှာဒါပါပဲအဲ့ဒါကြီးဟာ အခုလိုမြင်နေတဲ့အခါမှာလည်းပဲစက္ကန့်နဲ့စက္ကန့်တိုင်းကိုလေတော့ရရှိကိုယ်ကမှမပြတ်တောင်းဘူးလို့နိုင်နဲ့ခြီးပြီးတော့ရက်နဲ့ခြီးပြီးတော့လနဲ့ခြီးပြီးတော့ပြင်းနဲ့ခြီးပြီးတော့တဘွားပြီးတဘွားပေါ်အဲဒီဘွားတွေနဲ့ခြီးပြီးတော့သက္ကဝါနဲ့ခြီးပြီးတော့လည်းပြင်းနေတာပဲ မောပတလဆိုသူဘုံမမပြတ်သားတဲ့မောအလှဝရထက်လိုက်ထက်လိုက်ထက်လိုက်ဖြစ်တာဒီတော့အကြောင်းနဲ့သူအမှန်ကြည့်နေကြတာလည်းဘုလို့အဲ့ဒီအထက်လိုက်ထက်လိုက်သူဘုံမမပြတ်မပြတ်သားမှုကြောင့်တိမာနဲ့ယုတ်မာပေါ့အဲ့ဒါကြီးရတော့တိမာဆိုတာ ဇီဝတအသက်ကြီးရှိတယ်တက်ကောင်လို့ရှိတယ်လက်ရကောင်လို့ရှိတယ်သမာကြီးကဆန်းကျင်တယ်ဆိုတာကိုသိမှာပေါ့သိမှာမှတော့ယုံမှားလည်းဖြစ်ပြီပေါ့အလွဲကြီးယုံတော့တာပဲသိမှာရင်ယုံမှားတွဲနေတာဆိုတာသိမှာယုံမှားအဲ့ဒါကြီးကဘောအဆက်ဆက်အပိနိဝေဒဆိုတာတဲ့တယ်ကြီးသူ့ဝင်တယ် အဲ့ဒါကိုစွဲနေခွာပါတော့စွဲနေတဲ့စွဲနေဆိုစွဲနေအမျက်နှာကြည့်စွဲထားတော့ချုပ်မရတော့ဆွဲချုပ်လို့မရတော့ပြင်းထန်တယ်အဲ့ဒါသံဃာကပြီးနေပြီဆိုခေါ်ရတယ်မသိမှုတွေကအထက်လိုက်ပါလဲဖြစ်နေတော့အမှန်တခုထဲတဲ့ဘဝရဖုံးခုခါတော့သူကဘဝမပြတ်တော့ဘူးရဖုံးပြီးလာတော့မိမောကုပတိဟုစီမံကုမိမောကု အဲ့ဒါကြောင့်မောဟကလုံးဝမရှိတော့ပါဟုတ်ရှိတော့ရှိတယ်ရှိမှရှိမှလို့ရှိရုံမှလို့ရှိတော့သတိတမောအပြည့်ဝေတိုင်းချွတ်ထွက်တော့ပြလိုက်တယ်ဆိုတော့ချွတ်ထွက်တော့အဲတတ္တပန်ကြလို့ရှိရင်တော့အလုံးဝလို့ခါချွတ်ထွက်တော့တမောကုသိုလ်တော့ပြလိုက်ဒီကြပရိကညာမိုင်းလောက်ရောက်လာရင်လည်းချွတ်ထွက်တော့တယ်ဟာ ဒါကြလို့အပြညာလေးပန်တိုက်ဖြစ်နေတဲ့အခါမှာသူမုံသွေဝေလို့သူဝေလို့သူဝေတဲ့မောဟမိမောတဲ့မောဟမပြတ်သားတဲ့မောဟသူဝေစွာဖြစ်တဲ့မောဟကြောင့်မောဟကြောင့်ကတော့သူမောဟမဖုံးနေတော့မလွှမ်းနေတော့ ကျုပ်လိုလိုက်ဖို့လည်းမလိုတော့ပါဘူးဒီပိုက်အဲ့ဒီပိုက်ကိုဖြစ်သွားပြီဆိုလို့ရှိရင်အတိမှန်တော့သိမှလည်းကြောက်တယ်ပေါ့သိမှလို့ယုံမှဖြစ်ရတာကိုအလွဲတွေယုံတာသိမှကြောက်တော့တာနဲ့ယုံမှလည်းကြောက်တော့တာသိကောင်းတာဆရာကြီးရတော်တွေကအဲ့ဒီယုံမှဟာသိမှလို့ယုံမှရဟာ ဘောဆက်ဆက်ကအခုလိုခရဏမိတ်တာကမတွေ့သေးလို့ရှိရင်ခရဏမိတ်တာကြီးကနိနာကောင်းလို့မြတ်စွာဘုရားဟောထားတဲ့နိနာကောင်းလို့မရသေးလို့ရှိရင်ရရမယ်လို့လက်တွေ့မရှင်းသေးအကျဉ်းလုံးလေးဆိုလို့ရှိရင်တော့အဲ့ဒီမရှင်းလုံးတဲ့ပုဂ္ဂိုလ်မှာတွေ့ဝဲတွေ့တွေ့ဝဲမိမုံရမိမုံ မှတရားရဲ့ပုံမှာမပြတ်မသားဖြစ်နေဖြစ်နေတော့တာပါပဲကွာ။ဆိုတော့ကြောက်ကြကောင်းတဲ့တရားပါပဲကွာ။ပြီးတော့ဇာကကြီးဖြစ်ရတာလည်းပဲမာနမိတိတို့တောင်းဆုံးအာရုံတွေကအဖြစ်စီမမြင်လို့အမှန်တမ်းမြင်လို့တမရတာပဲ။ဖြစ်ဖြစ်ဆိုမုန်းရတဲ့သဘောကြီးဖြစ်ရတာလည်းပဲအမှန်တမ်းမရှိလို့ဖြစ်ရတာပါပဲ။ အမှန်တိတိသွားပြီဆိုလို့ရှိရင်တော့အမှန်တိတော့အလွဲကြည့်တဲ့ကြောက်တာကဒီမှာလည်းကြောက်တော့အယူဆရင်လည်းပဲကျုံမှမှုလည်းကြောက်တာတော့အကြောက်သွားပြီဆိုလို့ရှိရင်လမ်းဆောင်သွားပြီပေါ့ဆိုဒီနေ့မောဟလွန်မို့လို့သူဝိမိန်မောတဲ့ပုဂ္ဂိုလ်လည်းပဲအလားတူပေါ့ဇာက ဆရာကအကြည့်ရပုဂ္ဂိုလ်စိတ်ကြည်စိတ်ဆိုအကျိုးရှိတဲ့ပုဂ္ဂိုလ်မှာစောစောပိုင်းကမလိုအပ်တဲ့ဟာကြီးဖြစ်တယ်လို့ပြောလို့မင်းရောရဲ့ပုဂ္ဂိုလ်မှာလည်းမလိုအပ်တာကြီးဖြစ်လို့သူမင်းမမှုပယ်လိုက်လို့ရှိရင်လည်းပဲဆိုင်ကျင်တဲ့အကျိုးတွေပေါ့လေအမှတိမှုကအစပါလေဒီမှာကိုယ်ကိုယ်ယုံမှကိုယ်ကိုယ်ဖြစ်ပြီးတော့ပေါ့လေကိုယ်ရုပ်ကိုယ်ရှိသွားရင် ဖြစ်နေလို့အခြေအနေကြီးဟောဟိုတိုင်းမှာတော့ရှိပြီဆိုလို့ရှိရင်ရောက်နိုင်ရင်အကျိုးကျေးဇူးတွေပေါ့လေတွေ့လိုက်လို့ရှိရင်မရမတွေ့နိုင်အောင်ပေါ့လေကျိုးတွေရပါပါပဲကွာအဲဒီသဘောသွားလေးကိုကြည့်အောင်ဆိုတော့ဒီနေ့ရှင်အဲသာနာပွဲပါမိစာရဲ့မိဖို့မို့ကြီးကြည်လေတော့ရှိပတ္တိကတော့ ရာကဒေါသပေါ့မမှုခါတဲ့ပုဂ္ဂိုလ်ဟာသူ့လိုလိုက်နေလို့စိတ်ကောင်းတဲ့ရေကုန်ခန်းပြီးတော့ပေါ့လေရင်းနာကိုယ်ကြီးကအစာဝင်ဖြစ်ဖို့ကျေးဇူးပါကြီးကျေးဇူးကိုပယ်လိုက်တဲ့အတွက်ကျေးဇူးပါကြီးရကုန်ပေါ့ရှင်းနေကြပါပြီဒီနေ့သင်ကြားရောက်တဲ့အတိုင်းအာရှိပါရှိစံတဲ့အပိုင်းအပိုင်းလေးဆက်ဟောရပါမယ် ရှင်လန္ဒာရှင်မှာခေါ်တာကတော့သူ့အထင်နဲ့ခေါ်တာမဟုတ်ပါဘူးမြတ်စွာဘုရားပေးထားတဲ့အလေးတိုင်းခေါ်တာပါပဲမခေါ်တာကတော့ဒီဟောဘူဟောခေါ်အောင်တော့မောဟိနာအဓိပ္ပာယ်တော့ပြည့်ရစိတ်အဲ ပြိယတိဏစိတ်သောအတ္တဇဝဒါယတိစိတ္တိပရဇဝဒါယတိစိတ္တိဥယဇဝဒါယတိစိတ္တိခုနမူလဟကုလဟစာတွေးဝေသူမိမောသူအတိတ်ရပါတယ်တွေးဝေမိမောသူကျေလည်းပေါင်းလို့ဆိုပါတယ် မိန်မောသူဆိုတော့ဘယ်မှာသူဝေမိန်မောတာလဲဆိုတော့ကျမ်းစာပြောလို့ရှိရင်ကုသိုလ်အကုသိုလ်မဟုတ်ဘူးကုသိုလ်လည်းမသိအကုသိုလ်လည်းမသိကုသိုလ်အမျိုးသားတွေလည်းမသိဘလောက်တိုင်းတာကြီးအကျိုးပေးတယ်ဆိုတော့လည်းဒီကုသိုလ်အကျိုးလည်းမသိအကုသိုလ်အမျိုးသားတွေလည်းမသိသူတို့အကြည့်ပြီးမကောင်းကျိုးတွေရဖို့မကောင်းကျိုးတွေရဖို့လည်းမသိ ဘဝကြီးလည်းမသိပါဘူးဒီစိတ်ဒီစိတ်လည်းမသိလူတော်ဘဝအချင်းဆိုးကြီးလည်းမသိလူတော်ဘဝအချင်းကောင်းကြီးလည်းမသိအချင်းဆိုးအချင်းကောင်းတွေရဲ့ဆိုးရုပ်ပုံနဲ့ပေါင်းစားပုံပေါင်းတဲ့အပြုကိုရင်ကျေးပုံဒါတွေလည်းမသိအဲ့လိုမသိတာဆိုပဲအဲမသိသူကိုပဲမူလဟလို့ခေါ်ပါတယ်မသိရုံနဲ့မဟုတ်ဘူးရောက်ပြန်လည်းပဲပြီးတော့တာပဲ အဲဒါလည်းမူလထဲမှာအဲကျင့်တာပါပဲတော့။အဲဒီနေရာဌာနမှာတော့ဘုရားမြတ်စွာတုံထားတဲ့စကားလုံးကတော့မူလဟမူလဟတဲ့မောဟဆိုတာတူဝေးမိမောချင်းပေါ့။အဲဒီမှာတူမိမောချင်းသဘာဝကိုဘာဝပြတဲ့စကားလုံးပါပဲ။မူလဟဆိုတော့သူဝေမိမောသူပုဂ္ဂိုလ်ပြတာ တူမိမောသောတူဝေသောမိမောသောမတိသောအဲတော့ဒီလိုကမပြတ်မသားဖြစ်တော့ပါဘူးအဝိသေကနာပုပြပါတယ်အဲဒီပုဂ္ဂိုလ်ဒီရထာနာမှာမူလဟမူလဟမန်ချောင်းကိုလာကြည့်ဟာထိုးနေပါမူလဟ အဲဒီကြတော့မုံထလို့ဖတ်တော့ဒီမုံလာတော့စံငံနဲ့တော့မကြီးပါဘူးမူလဟအဲဒီမူလဟပုဂ္ဂိုလ်ဟာတွေးဝဲတွေးဝဲဘောဒီထက်ကတက်ကတွေးနေတာတွေးပြီးတွေးဝဲချင်းတွေးဝဲချင်းမှုံဝါချင်းမပြတ်သားချင်းကိုစက်ကစက်ကစက်ကနဲ့မလားတခါလို့ရှိနေတာ နိုင်တိုင်းမလားဖြစ်နေတယ်လာတိုင်းမလားရက်တိုင်းမလားဖြစ်နေတယ်လာတိုင်းမတော့လည်းဖြစ်နေတယ်နှစ်တိုင်းမလားဘဝတိုင်းမလားဆိုတော့စိတ်ကစိတ်ထားဝယ်ကျွန်တော်လည်းအဲ့ဒါလေးပုဂ္ဂိုလ်အဲ့ဒီလိုသူမိမောမှုမမပြတ်မသားတဲ့ဘဝကြီးတလို့များဘုန်းကြီးတို့တူရောက်ချက်သားနေတယ်ဆိုတော့စဉ်းစားကြည့်လို့လိုပါတယ် လိုဒီဆိုလို့ရှိရင်အမှန်မသိအလွဲကြီးတွေလျှောက်ကြည့်တာပဲမှန်ကြည့်ဦးဆိုလို့ရှိရင်ဒီမှပေါ့ဒီမှဖြစ်တော့တာဒီမှဆိုလို့ရှိရင်ယုံမှားပေါ့မဟုတ်တာကြီးလျှောက်ယုံတာမဟုတ်တဲ့ဆရာကြီးမဟုတ်တဲ့ဆရာကြီးဆရာနာမိတ်တာမဟုတ်တဲ့ပုဂ္ဂိုလ်ကြီးမဟုတ်တဲ့တရားတွေပေါ့ဒါတွေပေါ့ဒါတွေလည်းရှိကြမှာပေါ့ဒါတွေစက်တန်းရမှာပါလား ဒါတော့အဲ့ဒီလိုအနေထားနဲ့ဆိုလို့ရှိရင်သူမုံမင်းမိန်မောတဲ့မောဟပေါ့သူမောတဲ့မောဟဖြီးကြီးခံရတော့အစွမ်းကိုခံရတော့ပဲနိုင်ငံမထူနိုင်အောင်လို့သူကဖိထားတာပါနှိစ္စထားတာအဲ့တော့သူကအများအားဖြင့်ခါရတာဆိုလို့ရှိရင်ဒီမောဟက မောမကင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ကောင်းလေးတွေကိုတစ်ခါတည်းကိုနည်းနည်းလေးမှမဆံရအောင်ပေါ့လေလူကြီးသွားတော့တာပဲပရိယတိနာပရိယတိနာဆိုတော့လူကြီးသူတို့အသေးပဲရောက်ပါတယ်ပရိယတိနာအဲ့ဒီစိတ်စိတ်ကောင်းတဲ့အခါလူကြီးဆိုတော့ဘာမှဆံတော့မိုက်စိတ်ကြီးကြီးကျန်တဲ့တိုးတဲ့စိတ်ကြီးမင်းတို့တဲ့စိတ်ကြီးရဲ့ မပြတ်သားတဲ့စိတ်တွေပဲဇဝေဇဝစိတ်တွေမရေမြောင်စိတ်တွေအဲ့ဒါတွေကိုဆွမ်းနေတော့အဲ့ဒါပြည့်ရပြည့်ရတဲ့နာစိတ်ကဆိုတဲ့ဒါဟိုရင်ကလူကြီးသွားလိုက်တာအဲ့ဒီကကျစဉ်းစားကြည့်ဖို့ဒီဆင်းရဲဖို့ဆင်းရဲဖို့ပဲလားဒီဆင်းရဲဖို့လုံဆော်တဲ့စေတနာပေါ်မလား သူတစ်ပါးဆင်းရဲကိုလှုပ်ရှားတဲ့စေတနာပေါ်မလားသူများကောင်းတာကိုလှုပ်ရှားတဲ့စေတနာပေါ်မလားဒီသူတစ်ပါးချမ်းသာဖို့ရာအတွက်လှုပ်ရှားတဲ့စေတနာပေါ်မလားဆင်းရဲတဲ့စေတနာပေါ်ဆင်းရဲဖို့ရာအတွက်လှုပ်ရှားတဲ့စေတနာပေါ်မလားဆိုတော့ရှင်းတော့စဉ်းစားကြည့်တော့အဲဒါကိုရှင်အနန္ဒာကအတ္တပြဘာရာယတိစေတိတိကုကုကိုရှင်းစေဖို့ဆင်းရဲဖို့ရာလည်းပဲလုံဆောင်ရတာပါပဲ သူတစ်ပါးကိုလည်းပဲဆင်းရဲဖို့အဆုံးစွာရတာပါပဲဒီသူတစ်ပါးနှစ်ဦးသားကိုနှစ်ဖို့ဆင်းရဲဖို့လည်းပဲဆုံးစွာရတာပါပဲဒါသူဝိမိန်မောတဲ့ပုဂ္ဂိုလ်မောဟရဲ့အစီအစဉ်နှိမ့်ဆက်အဆောင်မှုခံရလို့သူကလူယူစိတ်ကောင်းနေတဲ့လူယူသွားတော့ဘာမှကောင်းတဲ့စိတ်မကြံတော့ဆိုလို့ရှိရင်တော့ ပထမဆုံးအချိန်ကြီးစိုက်ပုံပေါ့အဲလိုဆိုရတယ်ဝိဟန္တိအာမူယန္တိဝိယတိတိမောဟောသောတူမိမုဒ္ဒတာသောမောဟဒီတူရဲ့မိမောရဲ့မပြတ်မသားဖြစ်တဲ့သဝေသဝဖြစ်တဲ့မရေမရဖြစ်တဲ့ဆိုတော့ဒီမောဟပါနေမောဟကြောင့်ဖြစ်ရတာ။ဒါမလို့တတ္တဝါကြီး တကယ်အပန်တရားကိုမှသူမင်းဖွားခြင်းအကြောင်းတရားလို့ဒီလိုလဲကျမ်းစာများပြတယ်။မူယန္တိသတ္တဣတိနာတိမောဟောဣတိနာဤမောဟဖြင့်တတ္တမူယန္တိတတ္တဝါများသူမင်းမောကြကုန်၏။နှုတ်ဝမပြမသားဖြစ်ကြကုန်၏။အမှန်တရားတွေကိုမပြမသားဖြစ်ကြကုန်၏ ဒုက္ခမှန်တရားဒုက္ခမှန်တရားကိုမသိတာဒုက္ခဖြစ်သောအမှန်တရားကိုဒုက္ခဖြစ်သောအမှန်တရားမသိတာဒုက္ခငြိမ်းရာအမှန်တရားကိုတကယ်ချမ်းသာမှမသိတာဒုက္ခငြိမ်းရာကိုရောက်ကြောင်းအရှင်ကောင်းအရှင်မြတ်ကိုလည်းပဲအရှင်ကောင်းအရှင်မြတ်တော်လို့မသိတာတူဝေရောတူဝေရောမိမောတော့ ဒီတော့မုံမောမဖြစ်တာမကြံတာဖြစ်တာအဲ့လိုမကြံတာဖြစ်ခြင်းအကြောင်းမောဟလို့ခေါ်ရတယ်သူမုံမောကိုဖြစ်တဲ့လေမောဟလို့ခေါ်ရပါပဲဒီမှာအဲ့ဒီမောဟဟာဒီကုသိုလ်ဘက်မှာတော့ကုသိုလ်ဘက်ကုသိုလ်ဘက်ကိုတော့လုံးဝသူကခုံကံပြီးတော့အပြစ်ကင်းတတ်နိုင်ရှင်းရှင်းဖြစ်ရင် အတိုင်းဝိုင်းကြီးကိုပေါ့အတိုင်းဝိုင်းရှိကိုတော့မပေါ်ရအောင်ဖုံးထားပြီးတော့စိတ်ရဲ့အဲစိတ်ကိုလည်းပဲကန်းအောင်တောက်ပြီးတော့တရားဆိုလို့ကျန်ကံများမှာပြထားပါတော့တကယ်သိညာပေါ်တော့အန်လို့ဆိုလိုပါတယ်ကွာ မကောင်းတဲ့ဘက်မှာဆိုလို့ရှိရင်မကောင်းတဲ့အတိုင်းဘက်မှာဆိုလို့ရှိရင်ဒီမောဟကမသိရတော့မဟုတ်ဘူးဆိုတော့ဘာကမှမသိတာတော့မဟုတ်ဘူးအမှန်သိတာတော့မှန်ဆိုတော့အလွဲကြီးပြီးဒီအလွဲကြီးတော့ဒီမောဟကတော့သူကပညာကတိကပဲဆိုရတယ်ခွဲခြားစိတ်ဆော်ယူဖြစ်နေတဲ့အဖြစ်ရနဲ့သူကအလားတူလို့ဆိုရတယ်ကော ဉာဏသတိကတရားဆံငံမှာပြထားပါတယ်မောဟအဲ့ဒါကိုပဲမိစ္ဆာဉာဏ်လို့ဆံငံမှာပြထားတယ်မိစ္ဆာဉာဏ်မိစ္ဆာဉာဏ်မောဟပဲဟင်းမိစ္ဆာဉာဏ်ဆိုတာလက်မှာဆိုတာသိချင်းပေါ့ဘယ်မှာသာသိချင်းခုန မောဟကတူရဆိုတာမသိတာမသိတာလုံးဝမသိတာမဟုတ်သိတော့သိအလွဲကြီးသိလွဲကြီးနေတာသမိတ်ဖန်ညာလို့လည်းတနည်းမှပို့တော့ရတယ်အကောင်းဘက်မှာဆိုလို့ရှိရင်တော့သူကဒီမျိုးမျိုးနဲ့ဗောဒီစံဆောင်ပြီးတော့ဗောဒီအောင်အောင်မြင်မြင်နဲ့ဗောဒီသူတို့အနေနဲ့အောင်မြင်ဆောင်ရတဲ့သူကတော့ ဥပါယစိတ်သာလည်းဆိုတာဥပါယစိတ်သာလီလန်ကောင်းကိုအဲစံစားနိုင်တဲ့အကောက်ဉာဏ်တစ်မျိုးပေါ့အကောက်ဉာဏ်တစ်မျိုးအလေးဉာဏ်တစ်မျိုးအဲအလှည့်ဉာဏ်တစ်မျိုးပေါ့ဒီလိုလည်းဆိုထားပါတယ်ဒါဒီတော့ထားပါတော့အဲ့ဒါပတ်သက်ပြီးပြောကြလေးအများကြီးရှိပါတယ်ကွာ ရောအမှန်ပြည့်လို့ရှိရင်ဒီမှာဒီမှာပြည့်လို့ရှိရင်ယုံမှဖြစ်တော့တာပါပဲတခုပါလဲဆွဲတော့တာပဲအခုကောင်းကင်ကအာဒီမှာကြီးဖန်ဆင်းတယ်ဆိုတာပါသူတို့အလိုရကြောင်ဆိုပြီးတော့အာပြည့်ဒီပါဒီနဲ့ပူဇော်ကြတာပါတရားကရှိမှာတော့ယုံမှရှိပြီးတော့ဘောဒီကိုကောင်းစားရင်းနဲ့ကိုကိုွယ်တဲ့ ဘုရားကြီးဟောဒီမှာအလိုကြောင့်ဖြည့်ရည်အတွက်ဆိုပြီးတော့အလွယ်ကြီးလျှောက်လုပ်ကြတာတွေကိုအများကြီးပါပဲတော့ပြောမယ်ဆိုလို့ရှိရင်တော့อืมအဲ့တော့အဲ့ဒီလိုအတိုင်းဝိုင်းနဲ့မှရောက်မသွားပဲနဲ့ဆိုးတာကြီးကဆိုးတာရကောင်းမှကောင်းစားတယ်ကောင်းဆုံးနဲ့ကံတန်စီမှခံစားကြရတယ်ဆိုရဲသမထကသမာဓိရှိပါလိမ့်လက်ကရှိတဲ့ ုဒ္ဓသာသနာဝင်တွေထဲမှာလူလာဖြစ်ရတာဟာသိကံကောင်းတယ်သိကုကံကောင်းတယ်ဒီရရှိတဲ့ဒီဘဝလေးကိုသိကြတဲ့အမြတ်တွေထွက်အောင်လို့ဆက်ဆက်ထွက်နေအောင်လို့ပါလေကလျာဏမိတ်တာခေါ်တဲ့မိကောင်းစီကောင်းဆရာသမားကောင်းတွေရပြီဆိုလို့ရှိရင်အမြတ်တွေလည်းများထွက်လာနိုင်တယ် သင်ကြားတဲ့အနတ်ငငယ်ကြီးဆက်ဆက်ကိုကြီးကြီးတိုးတက်တဲ့ရှေ့ရှုနေအမြတ်ကြီးမရထွက်လာတယ်နော်ဒီလိုမဟုတ်ဘဲနဲ့မလိုလဲလိုလဲဒါနကုသိုလ်ရေးဒါနကုသိုလ်တော်မှာကောင်းကောင်းမကြည့်တတ်ပါဘူးဒီလိုဆိုရင်ကောင်းကောင်းကြည့်တတ်တဲ့ပုဂ္ဂိုလ်များပါတယ်ကိုယ်ပဲကြည့်သူများပြည့်တဲ့အခါနည်းနည်းရှိများများဖြစ်ဖြစ်ပါတယ် ကိုချမ်းသာခြင်းလို့ပြောရပါတယ်ပစ္စည်းပေးတယ်ဆိုတာသူကပုဂ္ဂိုလ်ကြီးဒီပစ္စည်းရောက်ရင်ချမ်းသာပါခြင်းဆိုတဲ့သဘောနဲ့လုပ်ရတာပဲကိုချမ်းသာခြင်းနဲ့သဘောနဲ့မဟုတ်ဘူးသူလိုတဲ့ပစ္စည်းရောက်တော့ချမ်းသာချမ်းသာပါခြင်းဆိုတာမိစ္ဆာချက်လို့ဟာကိုယ်အတွက်ဆိုရင်အမကဉာဏ်ရှိတဲ့ချမ်းသာနည်းနည်းမှမညှော်ရဘူး ဆိုတော့အာမခံချက်ရှိတဲ့ချမ်းသာကိုတော့လုံးဝကျော်ရပါတယ်ဒီကုသိုလ်ဟာအိဗန်ရဲ့အထောက်အပံ့ဖြစ်ပါစေ။ဒီကိစ္စအပူကြီးဆုံးရရှိတဲ့အိဗန်အထောက်အပံ့ဖြစ်ပါစေဆိုတော့ဒါတော့ရေနံလက်တက်ကြည့်ရတယ်။ဘာဖြစ်လို့လဲဆိုတော့သူကအမကံရရှိရချမ်းသာ။ဒီချမ်းသာတရားမှတစ်ဆင့်ဆက်ပြီးတော့လက်ချမ်းသာလည်းရောမရရဘူး။ဒီအောင်ရင်တကူကောင်းစံစိတ်မကင်းဘူး။ ဒီဓာတုလိုက်လို့လို့ရှိရင်လည်းစိတ်စိတ်ကောင်းတာစိတ်မကင်းဒါအဆုံးရောက်တဲ့လောဘခေါ်ပါလေဒီဘက်ချမ်းသာပါစေဆိုတာပါလို့စိတ်မှလည်းမေတ္တာစိတ်လေးချက်ပြီးလို့ရှိရင်ကိုချမ်းသာရင်မပြောပါလို့ဒီကိုချမ်းသာရင်မပြောတော့အလိုလိုပဲတကူအောင်ဆံကိုကောင်းသားခြင်းနဲ့လောဘကိုတိတိကောင်းဆုံးနဲ့လောဘကျင့်သွားတယ်မေတ္တာပါတော့မုန်းတဲ့ဒေါသလည်းကျင့်သွားတယ် ရှင်းတော်ဘုရားလည်းနောက်ကနေလိုက်လာပြီဆိုလို့ရှိရင်ရက်စတဲ့တော်တော်လည်းရှင်းသွားတယ်။နောက်တိညာညာလည်းလိုက်လာပြီဆိုလို့ရှိရင်အဲ့ဒီလိုအဆုံးရောက်တဲ့လောဘဒေါသကင်းတဲ့ကုသိုလ်မျိုးသာကောင်းကျိုးအပြည့်ရတယ်လို့စိတ်ရှင်းရှင်းထားနိုင်တာ။သမီးအရှင်လည်းတစ်ချက်ချမ်းသာစိတ်ကိုပြောနိုင်တာငေါ်လည်းရှင်းသွားပြီ။တိုးရတဲ့သဘော၊မိမောတဲ့သဘော၊အင်းငေါ်ရတဲ့သဘောမပြတ်သားတဲ့သဘောမရှိတော့ဘူး။ သူ့အချိန်ခါလိုက်ပေါ့လေစက်တဲ့သဘောလေးကြီးပါလာတယ်ဒီနည်းနဲ့မောဟခင်းသွားတယ်အဲ့ဒါလိုလောဘဒေါသမောဟခင်းတဲ့ကုသိုလ်ဒါနကုသိုလ်ရိုးတာဥက္ကဋ္ဌမြင့်တဲ့ဌာနကိုဒီတိုင်းမြတ်စွာဘုရားပြောတာအဲ့လိုဒါနမျိုးတာပဲဓမ္မလမ်းကြောင်းလည်းပဲပွင့်ထွက်တော့တတ်တယ်ဒီလမ်းကြောင်းလည်းပွင့်သွားတယ်ဒီလမ်းကြောင်းပွင့်သွားပြီဒီရမသူဆက်ပြီးတော့ဓမ္မဒီလမ်းကြောင်းလည်းပွင့်ဓမ္မဒီလမ်းကြောင်းပွင့်လို့ဆိုရင်လမ်းကြောင်းလည်းပွင့်သွား စိတ်ကတည်းကလမ်းကြောင်းကြီးကချူချောက်နေဒါကဤတဲ့ချောက်လိုက်ပါဘူးရှိတော့တာ။အဲဒီလိုအနေထားရောက်တဲ့သူနိုင်မှခဏအာဘာခေါ်လဲအရင်နဲ့မဟုတ်ဘူးဒီဘဝအရင်နဲ့မဟုတ်ဘူးမပြောပါတော့တဲ့အရှုံးပဲရှင်းရှင်းတဲ့နောက်ဘဝအမြတ်ကလေးတော့မဟုတ်ဘူးအမကကြီးကြီးအမြတ်ကလေးတော့မဟုတ်ဘူးနေတော့တစ်ပတ်ကိုရသွားပြီဆိုလို့ရှိရင် အမျက်တွေထွက်လာပြီဆယ်တော့မှအောက်တန်းကြတော့ဘူးတစ်ခေတ်ကအစင်တာမြင့်တဲ့မြင့်တဲ့မြင့်တဲ့သွားနေတာပဲအဲဒီတော့အစင်တာမြင့်တဲ့သွားတဲ့အမြင်မျိုးရရရှိကျေးဇူးပြုနိုင်တဲ့ဒါနကုသိုလ်မျိုးသာသူတတ်မြတ်ဆိုတဲ့ဖြစ်နေပါတယ်ကိုယ်အတူတူဆိုတဲ့ကိုကကိုယ်ကျိုးပါတယ်ဆိုလို့ရှိရင်တော့ဘုရားကြီးမှာတော်များပုဂ္ဂိုလ်တွေဒါနမရှိတာကြီးများနေပါတယ် အဲ့ဒါကြီးသူပြီးတော့ဒီလမ်းစာယူဒီလေခါကြီးရဲ့ကြီးဒီမှာဘေးမဲ့တတ်တော်ရဖြစ်ဖြစ်ကြတယ်ဒီကနေ့ရှိတဲ့နွားကြီးဝယ်ပြီးတော့ဘေးမဲ့လွတ်တာအသိဉာဏ်ကြီးကငါးကြီးဟွာကြီးဝယ်ပြီးတော့လွတ်တာငါးကြီးပြင်များတဲ့တဲ့ပေါ့လွတ်တာဘယ်လိုပြောကြတော့ဒီတစ်ခါတော့ငါဆယ်ကတော့တဲ့ ဟုတ်လားအဲ့ဒါဟမ်သိကြတာလေဟုတ်လားဒီလိုသာလုံငါဆေကလို့ကိုယ်ကတခါလို့တဲ့ဓမ္မဆေကကိုအမျက်ထုတ်ရှင်နေစီကောင်းလာလို့ဓမ္မကောင်းရလားအဲ့ဒီဟာကြီးရောဒီလိုဆေးကနေပြီးတော့ကျေတင်လိုက်တာပေါ့ဒီမှာအဲဒီလို တက်ကြည်လေးတဲ့စိတ်နဲ့ဆန္ဒဆိုတဲ့စိတ်နဲ့လုပ်တဲ့ဟာကတစ်ခါပဲကမလေအခါကအကျိုးပေးနေတာပေါ့ပေါ်ပေါင်းများစွာအကျိုးပေးနေတာပေါ့စိတ်ကောင်းတဲ့လုပ်လို့ရှိတယ်ကိုယ်ကတခါတော့တောင်းဆက်ချလိုက်တောင်းဆက်တယ်ဆိုတာကပြည့်နေပြီးတော့ဆက်တာမဟုတ်ဘူးဟုတ်ကဲ့မလားပါတယ်တာဖို့သိချပြီးတော့ဆက်ချလိုက်အဲ့ဒါမျိုးရှိတယ်ဘုရားသင်္ခါရလည်းမသိပါဘူးအဲ့ဒါမှာ စပြီးတော့သင်ထားတဲ့ပုဂ္ဂိုလ်ရှိလို့ရှိရင်ဘုန်းကြီးတရားတော်ဆွဲနေတာဒီလိုလို့မလားဒီတစ်ခါလို့ငါဆရာတော်တော့အဲဒီရုပ်ရှင်ရဲ့ရုပ်တကြီးတွေပန်းလာတယ်ဘုရားကြီးပန်းလေးတွေလှပါလေဒါကြောင့်ဘုရားရှိခိုးအများရဲ့အမိခံပါလို့ဒီလိုတော့ပြောပုံမှန်ခံရရတယ်လို့သူတော်ပေါ်အဲ့လိုသူတော်တော့ခါရနောက်ကျတော့သူ ပြဿနာဖြစ်တာပဲနောက်ဘဝကျတဲ့အခါကျတော့သူတောင်းလို့ပြဿနာတွေဖြစ်တာကြီးအများကြီးရှိတော့ပဲအဲ့ဒါကိုပြောမယ်ဆိုအများကြီးပဲဒီမှာဒီတော့မကြည့်တတ်ဘူးတော်ဆိုးတယ်တော်ကိုဆိုးတယ်မကြည့်တတ်ဘူးမကြည့်ဘူးဆိုမှသိဆိုတာပဲအဲ့ဒီလိုမကြည့်မှုကြီးရမောပတလဆိုတာပေါ့ဒီသူမိမောင်းမှုကြီးရအထက်စွာကြီးဖြစ်နေဆိုလို့ရှိရင်ဒီလက်ထက်လာကြီးကို ခေါ်ရတာသိနေရဘူးဒီအတော်မှုခံရပြီဆိုရင်သူကအကုန်လုံးစိတ်ကောင်းခြင်းမှလူကလူယူတိုက်ခိုက်တော့တော့ဘာမှမကြံတော့ဘူးဟာအဲ့ဒါမကြံတဲ့ပုဂ္ဂိုလ်ကကိုကိုကိုလည်းပဲရှင်းသေးဖို့ဒါကြီးလို့ရှင်းဖို့ရတယ်ပဲသုံးတော်တာသူတော်ကလည်းပဲရှင်းသေးဖို့ရှင်းဖို့ရလုံတော်တာဒီသူတော်ကရှင်းအဲ့ဒီလို ရှိစေကိုရှိရကိုလည်းပဲဆုံးဆော်ရတာပါပဲဟွန်းခုကလာလုံနေတာကလည်းအဲ့ဒါတွေပေါ့ဒီကုန်းဆောင်စိတ်တွေလောက်ရမေတ္တာကရုဏာခေါင်းရတဲ့အတွက်မိုက်ကန်းကန်းအကြီးကိုအများကြီးပါပဲကွာကိုလည်းမသက်တာဘူးသူလည်းမသက်တာဘူးနှမျိုးလည်းမသက်တာဘူးပေါ့လေဒါပဲနောက်တရားမှာဗာဆက်ဖြစ်သေးတယ်လို့ဆိုတော့ရှင်နန္ဒကဆက်ခေါ်ပါတယ်ဟွန်း မောဟိပတိနေမြို့တပြပါဒယတိစေတေတိပရပြပါဒနပရပြပါဒယတိစေတေတိနောက်ဝိယပြပါဒယတိစေတေတိမောဟကိုပယ်လိုက်လို့ရှိရင်မောဟပယ်ကြီးတော့လောက်လာပါလိမ့်မယ်သူဝိမိမောတဲ့နေရာမှာမပြတ်သားတဲ့နေရာမှာဟောတယ်ပြတ်သားမှုအစားထိုးရလို့ရှိရင်မတိနေရာမှာအတိအစားထိုးရလို့ရှိရင် နည်းဆိုသမထကရသမာဓိတိအစားထိုးတဲ့သူရှိတယ်ငါကဘာမှမသိတာပါဘူးကုသအကုသိုလ်လည်းမသိသူတို့ရဲ့ကောင်းကျိုးဆက်ပြလည်းမသိဘာမှမသိတဲ့နေရာမှာတရားနာမိတ်တာခေါ်တဲ့မိကောင်းစုကောင်းဆရာသမားကောင်းနေရလို့ကုသိုလ်လေးအကုသိုလ်လေးကွဲသွားပြီဆိုလို့ရှိရင်ကမတက္ကရာသမာဓိကြီးအလင်းလေးရတာပါပဲ။ငါကဘာမှမသိတဲ့သူမိမောမှုဘောဟနေရာမှာအဲ့ဒါကြီးအစားထိုးလိုက်တယ်လေအလင်းတနေရတာတော့ သက်တာမှာမနော်ဒီမှာသိချင်းဆက်ပြီးတော့ဟိုဇာနာသမာဓိစံနေတိယောဂီစံနေရအောင်အထောဥပဒနာသမာဓိတိအဲယုံနာတရားတွေပေါ်မှာသုံးကျုပ်သက်တွေပေါ်မှာမြဲဖို့ရှင်းဖို့သူတော်တိုက်ဖြစ်ပုံပါစဉ်စဉ်ရှိနေတဲ့ဥပဒနာဉာဏ်ကြီးအစားထိုးရလို့ရှိရင်အဲဒီအဘသစိတ်ဆက်ပြီးဥပဒနာဉာဏ်ကြီးကြီးကျယ်ပြီးတော့အ ਨੇ ဆုံးတစ်ပတ်ကိုရတော်ပြီဆိုလို့ရှိရင်ဟောက်ရှိနေတော့မောဟကို ပယ်လိုက်တာမောဟကင်းသွားတော့မောဟကင်းသွားမယ်ဆိုလို့ရှိရင်ခုနဒီမိကိုကိုမြင်တဲ့ဆင်းရဲကိုရှိသူတော်ကလည်းပဲမြင်တဲ့ဆင်းရဲကိုရမလုံးတော့ဒီမိသူတော်ကဘယ်လိုမြင်တဲ့ဆင်းရဲကိုရလည်းပဲမလုံးတော့တော့ဘူးရဲ့အဲ့ဒါကောင်းတယ်ဒီလိုတော့မောဟမကင်းသေးဘူးဆိုလို့ရှိရင်နောက်ပါရင်ဆက်ဆံနိုင်တော့ ပါရီဆက်ရှင်နေလေဘုံမဖြစ်ဘူးဆိုလို့ရှိရင်တော့ခမက်ကသမာဓိတိတော်မှမရှိဘူးဆိုရင်ကောင်းတာပြေကောင်းကြရတဲ့ဆိုးတာပြေဆိုးရတဲ့ဆိုအဲ့လောက်မှမရှိဘူးဆိုရင်ပယ်လို့ဆက်ဖြစ်လာနိုင်သေးတယ်လို့ပယ်လို့ဆက်ဖြစ်လာနိုင်သေးတယ်လို့ဒီစိတ်ဒီစိတ်မတည်ဘူးဆိုလို့ရှိရင်ဘယ်လိုဆက်ဖြစ်လာနိုင်သေးတယ်လို့ဒီစိတ်ဒီစိတ်ကတူမိမောများမိမောနေတာ မပြတ်မသားရှိသေးဖြစ်နေရဆိုလို့ရှိရင်ဘယ်လိုဖြစ်လာနိုင်ကြလို့မထိန်နိုင်မသိနိုင်ရှိပြီးတော့ကာယတိစိုက်ကြီးဘာဖြစ်လို့ဟမ်ကာယတိစိုက်ကြီးဖြစ်လာမလားသာဟုခုံဝိသဆရာမလို့လားပတိကာလည်းပဲအဲဘာဖြစ်လို့ဝတိတိစိုက်ကြီးဖြစ်လာမှာဥစ္စာတွေပြောလိမ့်ဟမ်ကျွန်တော် ဖြစ်ချင်နေတာကိုမထည့်အောင်ဂုံတိုက်စိတ်မောင်းဆဲဆိုဘာလုံးမယ်ညာလုံးမယ်ဆိုတာအဲ့ဒါတော့တစ်စုလုံးတစ်မျိုးလုံးဖြုတ်ကျင်နေစားကြပါလို့ငါလည်းဒီပေါ့ဒီပဲလေဆရာကြီးပြောဆိုလူပိုင်းဆိုင်ရာအကျင့်ဆိုးတွေလည်းပဲလာတော့တာပဲစိတ်ပိုင်းဆိုင်ရာအကျင့်ဆိုးတွေကသူတို့ဘာကိုအပိုင်းသူတို့ရဲ့ဒီစီအပိုင်းရှိကြလားသူတို့ဘာဆက်ချင်ဆက်ချင်တာဖြစ်ရှိကြလား ကောင်းတာကြီးပဲကောင်းကျိုးမျိုးဆိုးတာကြီးပဲဆိုးပြီးတော့ဆိုတာငကူတဲ့ကူကမောဟကတူမိမ့်မောတဲ့သဘောကဖြစ်လာတော့ခုနတည်ပြီးရဆိုတာပေါ့အမှန်တိုင်းမရှိဘူးရှိမှကိုဖြစ်ပြီဆိုလို့ရှိရင်တည်ပြီးတာပဲဆိုတဲ့ယုံမှားမှုလည်းပဲဖြစ်တော့တာပါပဲအလွဲကြီးလည်းပဲယုံနဲ့ယုံလာတော့တာပါပဲ အဲ့ဒီဖြစ်လာတော့တာပဲဆိုတော့ပြီးတော့သူလိမ့်မောတဲ့မောဟမပယ်နိုင်ဘူးဆိုလို့ရှိရင်ဆက်ပြီးတော့ဖြစ်နေလာတော့ခုနကာတုစိတ်သုံးပါးကိုလည်းရှိပြီးတော့တာပတိစ္စရေးပါလည်းရှိပြီးတော့တာမနောတိစိတ်သုံးပါးလည်းရှိပြီးတော့တာပါပဲဆောင်ရင်တော့အဲ့ဒါကြီးဆောင်လိုက်ရင်သူတိတိတော်ကြီးဖြစ်လာတယ်ပေါ့ဆက်ပြီးတော့မဆောင်နိုင်ဘူးဆိုရင်ဘာလို့ဖြစ်နိုင်လဲဆိုတော့မောဟရဲ့သုံးခါရဲ့ပုဂ္ဂိုလ်ဟာ မဖြစ်ဘူးသူမိမောတဲ့ပုဂ္ဂိုလ်ဟာမောဟရဲ့အစွမ်းကိုဖြည်းဖြည်းနှိမ့်သက်ခံရတော့သူ့လိုလိုက်ရပြီဆိုလို့ရှိရင်ဒါတွေဖြစ်လာနိုင်ရဲ့ဒီနေအကျိုးရှိဖို့အစ်စ်ပါပြောတော်ကြီးပညာဒါအရှိဘွားခေါ်တာပေါ့အဲဒါတွေကိုဆောင်တိတ်ပြန်နိုင်တယ်ကာဝေကူစားပြန်နိုင်တယ် နိုင်နဲ့အသက်ရှင်ပြနိုင်တယ်ဆိုတာပေါ့လေအဲ့လိုပြနိုင်ပြနိုင်လို့ရှိရင်တော့စီးပွားတွေပဲစီးပွားတွေစီးပွားတွေတက်နေတာပဲစီးပွားတွေတက်နေပြီဆိုလို့ရှိရင်တွက်ကြည့်ပေါ့ကိုအကျိုးစီးပွားတွေဘယ်လောက်ဖြစ်လာလဲဆိုတာအကျိုးတွေဘယ်လောက်ဖြစ်လာလဲဆိုတာကျေးငွေတွေလုံလောက်ရှိနေလို့ရှိရင်လုံလောက်တဲ့ပုဂ္ဂိုလ်ကစားဝင်နေရပြည်လဲတာလား ခြေကိုရှိနေတာကခြေပါစောင်းနေခြေလည်းပြီးတော့ချမ်းချမ်းသာသာဖြစ်နေတာကအကျိုးလက်တော်ဒီပညာအရှင်းတိတ်တာခြေပါရေတက်လာပြီဆိုလို့ရှိရင်တက်တော့ကိုယ်တို့ကသုံးပါးရေအပြည့်လာတာရှင်းတာရှင်းလာမယ်ရေးရှင်းလာမယ်မြင်ရလာမယ်อืมကိုယ်လုံးရှင်းမှုတွေရှင်းလာမယ်ဘဝဟာအဲဒီ ဘဝဟာညှဉ်းလို့စရာလေးတွေဖြစ်လာကိုဘဝကိုခြိလက်လာအနည်းဆုံးတစ်ပတ်တစ်ခုရသွားပြီဆိုပြီးစိတ်ကိုခြိလက်လာသတိရှင်ဒါဟာဒီလိုမှဒီပညာစိတ်သိက္ခာစီးပွားတွေတက်လာတော့တက်တလောက်ဒီနည်းအတွက်အကျိုးစီးပွားတွေဖြစ်လာတာအကျိုးရဖြစ်လာတာကျိုးစီးပွားဆိုစီးပွားအကျိုးအကျိုးစီးပွားဆိုတော့ကျိုးရဖြစ်လာတာ ကိုကကိုရလို့ကစိတ်ကိုထိတ်ချုပ်နိုင်တဲ့အတွက်အရှင်ကောင်းကြီးရှိတဲ့အတွက်ကောင်းတဲ့ကုလစိတ်ဓာတ်အပြုသန့်ရှင်းတဲ့ကုလစိတ်ဓာတ်အပြုကိုရှိတဲ့အတွက်ဒီတိလူညပုံစင်းကိုကြီးကျင်းတော့မြတ်စွာဘုရားပြုပြီးဆိုလို့ရှိရင်သူတစ်ပါးလည်းပဲစော်ကားလို့ကျူးစီဝတ်တဲ့နိုင်တဲ့အခြေလေးကြီးရှိနေတယ်အခုကိုကိုကိုတရားစီဝါရဲ့ ချမ်းသာအောင်လို့ပြုလုပ်ပြီးတော့ကောင်းတဲ့အမူအရာတွေရှိပြီဆိုလို့ရှိရင်ဒီလိုပါကိုလည်းပဲစော်ကားတာမရောက်တဲ့အတွက်တော်ဝိုက်တဲ့နည်းနဲ့ဒီလိုကအကျိုးရှိပါကိုလည်းပဲကောင်းကောင်းကြီးနားလည်ပါတာပဲ။တရားရှင်လည်းပဲအဲအဆုံးလိုက်တဲ့လောဘဒေါသမောဟတွေကလောဘလောဘတွေကကျင့်နေတော့လောဘတွေကကျင့်နေတော့သူများချမ်းသာရေး သူများချမ်းသာရေးမေတ္တာစစ်မှန်တဲ့မေတ္တာထားပါဒါတော့တိခံခွင့်နဲ့နာခံမှုရလည်းရှိနေတော့ရှင်းတာသလားတတ်အတိရလည်းရှိတာလေအထူးသဖြင့်သူတို့ရဲ့ကျေးဇူးပါနားလည်ပြီးတော့ရှင်းတာသလားတတ်တဲ့ပုဂ္ဂိုလ်ဟာကုသင်းစာတရားကြီးလည်းပဲရှိပါနေတော့တာပါကိုဒီလိုအဆိုး ရှိပါလို့ရှိကိုကိုယ်လည်းမဆိုင်နိုင်လို့သူတစ်ပါးလည်းစိတ်ချမှာမဟုတ်ဘူးဆိုတော့သဏ္ဍာစိတ်ဖြစ်တာတော့သဏ္ဍာစိတ်ကြည့်ရတဲ့ပုဂ္ဂိုလ်ဟာလက်လွတ်စပဲမောဟအလိုလိုက်ပြီးတော့မဆင်းရဲတော့ပြရှိနေပြီဆိုလို့ရှိရင်တော့မောဟအလိုလိုက်ပါတော့မောဟအဖြစ်ကြီးခါပါတော့နော်မောဟရဲ့ဘာဖြစ်လို့အဲစိတ်ဆက်ပြီးရခြင်းခါလို့စိတ်ကောင်းလေးကြီးဘာမှမရှိတာမဟုတ်တော့ဘူး မောကင်းတဲ့စိတ်ကလေးတွေရှားနေတယ်။ဒါလို့ရှိတဲ့ပုဂ္ဂိုလ်ဟာစိတ်မနဲ့မေတ္တာအခြေခံတော့ရှင်းတဲ့သဘောရှိပြီဆိုလို့ရှိရင်ဘယ်တော့မှသူများထိခိုက်အောင်လုပ်တော့သူကဆော့ဆော့တော့တာပဲ။စိတ်မနဲ့မေတ္တာရှိတယ်လို့ရှင်းတဲ့တနာကိုရှိပြဝရှိတဲ့ပုဂ္ဂိုလ်ဟာသူတော်ဘာကိုမသိကြအောင်ကာကွယ်ဆောက်ရှောက်ခြင်းဖြင့်သူတော်အကျိုးစီးပွားကိုလည်းပဲကောင်းကောင်းကြီးနားလည်ရောက်တဲ့ ကိုယ်ကိုယ်ကိုလည်းပဲမမှားရအောင်ထိန်းချုပ်လိုက်တော့အမှားကြီးဖြစ်ဘူးကောင်းတဲ့ကုလသိတာအကျိုးကိုစီးပွားရေးတက်လာပြီးတော့အဲဒီလိုအကျိုးတွေဖြစ်ထွန်းလာတယ်အဲဒါဒီဆိုတော့အကျိုးစီးပွားပါလေတော့အကျိုးစီးပွားကိုလည်းပဲခုတ်တိုင်းမှန်ဆိုတာနားလည်လာတယ်မောဟမကင်းမှုဆိုလို့ရှိရင်တော့အဲ့ဒါကဟုတ်တိုင်းမှဆိုတာနားမလည်ဘူး ဒီလိုရှင်နန္ဒာကဖြေကြပါတယ်ဟုတ်လားတိုးတဲ့သဘောမိမ့်မောတဲ့သဘောမပြတ်သားတဲ့သဘောမှုပွားတဲ့သဘောပေါ့တနည်းအားဖြင့်လည်းအမှန်မတိအလွဲကြီးစောက်ပြီးတော့တိတိတိတိနေတယ်အမှန်မတိအလွဲကြီးစောက်ပြီးတော့တိတယ်ဆိုလို့ရှိရင်အခန့်နေတာ ဒီဆိုတာကအကျိုးရှိပါကိုကောင်းကောင်းကြီးနားလည်လာပြီဆိုလို့ရှိရင်သိလာပြီဆိုလို့ရှိရင်အတန်းဖြစ်ပါတော့မလားမသိဘူးဆိုလို့ရှိရင်တန်းဖြစ်တဲ့အနတ်ကရဏောကောင်းအောင်လည်းကြည့်တတ်တယ်အစကုကရဏောဉာဏ်မျက်လုံးဉာဏ်မျက်စိကိုလည်းပဲမဖြစ်အောင်မမြောင်ပြုလုပ်တတ်တယ်အညာနာကရဏောဟင်းသိမှုကိုလည်းပဲဘာလို့လဲပိတ်ဆို့ပြရမသိအောင်လည်းပြုလုပ်တတ်တယ် ဒါဆန့်ကျင်တဲ့ဒီဖြစ်လာတာပေါ့ဟုတ်ပါတယ်ဒီတော့ဘာတွေဖြစ်လာလဲသူတို့အမှန်တမ်းကြည့်လို့ဆိုလို့ရှိရင်ကံဆောင်လောက်တတ်တယ်ဆိုလို့ရှိရင်နောက်ပိုင်းလာနိုင်တဲ့ဟာတွေဘာတွေလာနိုင်လို့ဟမ်ဘာတွေလာနိုင်လဲဟမ်ဟယ်လိုဘာလဲ ခွဲခြားစိတ်သွားပြီးတော့ကြည့်နေတဲ့အသိဉာဏ်ဒါလည်းချုပ်ွယ်သွားပြီမလားအဲ့ဒါလည်းချုပ်ွယ်သွားရောက်တယ်ခွဲခြားစိတ်သွားပြီးတော့ကြည့်နေတဲ့အသိဉာဏ်လည်းချုပ်ွယ်သွားပြီဆိုလို့ရှိရင်ခွဲခြားစိတ်သွားပြီးတော့ကြည့်နေတဲ့အသိဉာဏ်ရှိလို့ရှောင်းနေတာရှောင်းတော့အန္တရာယ်မဖြစ်ဘူးပေါ့အကျိုးမဖြစ်ဘူးပေါ့ကောင်းတာလေးကိုယ်ပြေရတဲ့ကောင်းတာလေးရေးလို့တော့ဘာဖြစ်လို့ ကျိုးကျေးဇူးရှိတယ်ပေါ့ဒီတော့စိတ်စိတ်ကြောင့်တော့မတည်ဘူးဆိုလို့ရှိရင်တော့အာဆင်းရဲတဲ့ဆင်းရဲတဲ့စိတ်ရောက်သွားတာပဲကိုကိုကိုဆင်းရဲတဲ့စိတ်ရောက်သွားတာပဲဝိဇာတသတိခေါ်ဆိုတာပါလေဒါပါအဲ့ဒီလိုရောက်သွားတာပါပဲဒီတိုင်းရှိရမှာလဲဒါဒီလိုဆိုလို့ရှိရင် ခုနစိတ္တမီးတွေလည်းမရဘူးပေါ့တကယ်ချမ်းသာစိတ်မရဘူးအနိဗ္ဗာန်ချမ်းသာလည်းမရနိုင်ဘူးပေါ့ဆင်းရဲကြီးတယ်အဲတော့မောဟကိုခုနကမ္မတက္ကသမာဓိကအစပါလေကမ္မတက္ကသမာဓိကနေပြီးတော့ဇာနာသမာဓိတရားနဲ့ဥပဒနာသမာဓိမေဃသမာဓိဗလသမာဓိခေါ်တယ်အဲဒီအဆင့်အထိဖြစ်သွားပြီဆိုလို့ရှိရင်ရောက်ဉာဏ်အနေနဲ့ပေါ့လေမောဟကိုပယ်နိုင်တဲ့အတွက်ခုန ဘောပဲနဲ့တော့ရှိသွားပြီဆိုလို့ရှိရင်ညမရှိကမ်းမအောင်မလားအကမ်းမဟုတ်တော့ဘူးညမရှိလည်းပဲမပိတ်တော့ဘူးပြီးတော့အော်ဒီမျိုးဘာမှမသိတာလည်းမဟုတ်တော့ဘူးဖိတ်ချမ်းစိတ်စာရယ်ခါလည်းသိလာတာတရားရည်လည်းအထုတ်ပြီးဆိုလို့ရှိရင်ထူးခြားတာကဒီသမဏေယတရား၄ပါးထဲမှာသရကသမဏေယရှုရှိရှိ ခွဲခြားစိတ်ဆော်ရည်ရှိနေခြင်းပပယသံဃင်ညစိတ်နဲ့ဖြစ်နိုင်တဲ့အတိအတိရှိနေခြင်းကောသရသံဃင်သံဃင်ညတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာသမထအာထုတိသမထအာယုန်နဲ့မကွေမကွာဘောရှိနေခြင်းဝေဒနာအာထုတဲ့ပုဂ္ဂိုလ်ကလည်းပဲယုံနာအာယုန်ကိုဉာဏ်မှတ်ကြတော့သိသိနေအာယုန်မလွတ်အောင်ခါရယူနိုင်ခြင်းအာယုန် အာယုံမလျော့အောင်နိုင်ပြီဆိုလို့ရှိရင်ဝိရိယတတိသမာဓိကြီးအားကောင်းလာတဲ့အခါကျတော့အတ္တမောဟသံဉာဏ်ဆိုတာတူဝေဖို့မိမောဖို့မပြတ်သားဘူးသဝေသဝမရေမရာတွေအဲ့ဒါတွေမရှိတော့ဘူးရှင်းပြီးတော့လာတဲ့အခါအတ္တမောဟသံဉာဏ်ဆိုတာရှင်းရှင်းကြည့်ရင်လားတဲ့အဲ့ဒီသံဉာဏ်တရား၄ပါးတွေကအာယုံကိုမလျော့အောင်ဖမ်းလို့မိမိမိမိလာပြီးသဘေရှိရင်ဤတော့ကြည့်လာတာရှင်းလာတာ သူရဲ့သဘောပုံမတဲ့သဘောမရှိဘူးမိမတဲ့သဘောမရှိရှင်းပြီးတော့လာတာဒါလိုလဲရှင်းအောင်အာထုပ်ပြီးအသိဉာဏ်ပိုင်တဲ့ပုဂ္ဂိုလ်ဟာခုနသရကသံဉာဏ်သဗ္ဗယသံဉာဏ်ပါတယ်ကိစ္စတစ်ခုပြုတော့မယ်ကိစ္စတစ်ခုအတွက်ပြောရဆိုရတော့မှဆိုရင်ကျိုးရှိဖြစ်နိုင်တဲ့အတိလေးတွေစဖြစ်တယ်ကျိုးရှိမယ်လို့စိတ်မသိဖြစ်နိုင်တဲ့အတိလေးတွေစဖြစ်တယ် စဉ်းစားကြည့်လို့အကျိုးလည်းမရှိဘူးဆိုလို့ရှိရင်မတင်ဘူးပဲအဲ့ဒါမလုပ်တော့ဘူးအကျိုးတော့ရှိတော့ရှိပါရဲ့အချိန်ခါလိုက်နေရာလိုက်မတင်ဘူးဆိုလို့ရှိရင်လည်းပဲမလုပ်တော့ကဲ့ရဲ့ဖြစ်တည်ခြင်းကအစအဲ့လိုဖြစ်တည်လို့ပြောတယ်ပြီးတော့တရားရည်လေအာသုဘိတို့တဲတဲကွယ်ကွယ်ဖြစ်တည်တဲ့ပုဂ္ဂိုလ်မှာထူးခြားတာကတော့ကိုယ့်အတွက်ဒီရအတွက် သုတ်တော်ကိုရဆုတ်ဆုံးလာပြီဆိုလို့ရှိရင်ကျိုးရှိဖြစ်နိုင်တဲ့အဉာဏ်လေးရှိရဖြစ်တာ။ကျင့်တဲ့ဖြစ်နိုင်တဲ့အဉာဏ်လေးရှိလာတယ်။ကျိုးရှိဖြစ်လာကိုတော့ရေးပြီးတော့ဉာဏ်အားဖြင့်လောက်တတ်လာတယ်။ကိုယ်တော်ရှိသူများတော်ရှိဖြစ်အဲ့တော့ကိုယ်ကတရားတော်ပေါ်လေကျိုးရှိခြင်းဖြစ်တဲ့ဖြစ်နိုင်တဲ့အဉာဏ်လေးရှိခြင်းရှိလို့ အဲ့ဒါလေးတွေကိုဥဒိဋ္ဌာပြီးတော့ပြုလုပ်မယ်ဆိုလို့ရှိရင်ဘယ်လိုနေမလဲဘုရားအဲ့ဒီလူမျိုးတွေများလာပြီဘယ်လိုနေမလဲဘုရားတိုက်ရင်ဟမ်ဘယ်လိုနေမလဲဟမ်ဘယ်လိုနေမလဲလို့ရှိကြသမှာဟမ်တိုက်တဲ့ရှင်နေပြီရှိဘူးဆိုလို့ရှိရင်ဒါတော့အခုရှင်တွေပဲရှိတော့ဘာမှရှိသေးကြမလို့တော့ဟုတ်လား လုံနိုင်တဲ့ဆိုတော့ဒီကြည့်ကြကြအောင်လို့နောက်နောက်ကနမကဆွဲကြတစ်ခါကြာမှလုပ်ငန်းရှင်တွေထည့်ပြောမယ်နော်ဆိုပြီးတော့ဒါတော့ဖြစ်ပုံလေးပေါ့ဒီလောကဖြစ်ပုံနဲ့သာသာပြလာတဲ့ဟာတွေနိုင်ရှင်ကိုပြပြတာပါပဲရှင်နန္ဒာကသနပရပိုက်ကိုရှင်းပြတဲ့စတိရရှင်းမပိုင်ဘူးလားဟမ်အဲကိုယ့်ကိုပိုင်အောင်လုပ်ကြပါဟုတ်လားကိုယ့်ကိုပိုင်အောင်လုပ်နေကြပါစေကြာကတ္တမောဟရဲ့ အာရှိတို့ပေါ့ဒါတော့မောဒီအာရှိတို့သူတို့ရဲ့အကောင်းမှုပြည်စည်းလက်ဆက်ထားလို့ဆိုရင်သူတို့လိုလိုက်လို့ရှိရင်တော့စိတ်ကောင်းနေရဘာမှရှိတော့မကောင်းတဲ့စိတ်တွေရှိတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့မကောင်းတာကြီးအကုသိုလ်တွေလုပ်မှာပဲအဲ့ဒီအတန်းစားကလို့အောင်ဟုတ်ပါလားတတ်နိုင်ဆုံးပေါ့လေဒါကတော့သမောဟကြီးအဲတပည့်ဆုံးရောက်တဲ့ဒါကတော့သမောဟကြီးကိုယ်လည်းပဲအကျိုးရှိပါပြတယ်ဒီလိုပါအကျိုးရှိပါပြနှစ်ဖက်လုံးအကျိုးရှိပါပြပေါ့လေ ဆင်းရဲဒုက္ခရောက်စေခြင်းနဲ့ဆရာတော်ကမောဟကြီးတော့တတ်နိုင်လို့သတိပဋ္ဌာန်တရားနဲ့ပယ်ချနိုင်ပြီးတော့ပေါ့လေလူမျိုးတိုင်းပြည်လူမျိုးသာသနာအတွက်အတွက်ပေါ့လေအဲအဖက်ဖက်ကတုတ်ကြတယ်များဖြစ်နေအောင်ကြိုးစားနေကြပါသေးလို့ဒီလေးနဲ့တိုက်တွန်းပါတယ်အာ